ရက်ကိုအရင်ခံပြီးတော့အထက်ကတာဖွင့်ဆိုခြင်းနဲ့လက်တွေ့နဲ့ပေါင်းစပ်ပြီးဖြည့်ရှင်းကြဖို့ရမနေ့ကကတိပြုခဲ့ပါတယ်။ဒါမှမဟုတ်အကြောင်းအားလျော်စွာဒီနေ့အခြားတရားတွေထည့်သွင်းပြီးတော့ပြောလိုပါတယ်။အဲ့ဒီဟာတော့အခြားမဟုတ်ပါဘူး။သုဘာစိတဆိုတာပါ။သုဘာစိတကောင်းသောစကား ကောင်းသောစကားဆိုတာဘာလဲဆိုတာကိုလေကောင်းတယ်။ဆက်သွားပြီးတော့ဟောမိတဲ့အမူတည်ပြီးတော့ရှင်းနေပြီးတော့ပြပါမယ်။ကောင်းသောစကားဆိုတာဒုစရိုက်အဲဝစီဒုစရိုက်အပြစ်ပေါ့လေ။ဝစီဒုစရိုက်မဖြစ်ဖက်နဲ့အပြစ်ကင်းတဲ့စကားကိုစုပါစိတဝါကြလို့ခေါ်ရတယ်။အဲဒီစုပါစိတဝါကြအရာမှာ စကားအရာပေါ့သုဘတိသုဘတိတဝါကျခေါ်တဲ့စကားစုဟာသုဘတိတဝါကျအရာအင်္ဂါ၄ပါးလို့ဆိုရရှိကြပါတယ်အင်္ဂါ၄ပါးနဲ့အစိတ်ပိုင်း၄၄ပါးနဲ့ပြည့်စုံလို့ရှိရင်သုဘတိတဝါကျဖြစ်ပါတယ်မြတ်စွာဘုရားကိုယ်တိုင်လည်းသယုဒ္ဓနိခေ၅ခုမြောက် သက္ကတာဝကဆံယူ၅ခုမြောက်သုပါစိတသုတ်တံဆိုတာပါလေတိကြဟောထားပါတယ်ဟောထားပုံကတော့သတုယိဘိခဝေအင်္ဂေဟိသမဏဂတာဘာချာသုပါစိတာဟောတိဒီကုတို့အင်္ဂါ၄ရနဲ့ပြည့်စုံတဲ့စကားဟာအဲ့ဒီအင်္ဂါ၄ရနဲ့ပြည့်စုံခြင်းကြောင့်ကောင်းသောစကားဖြစ်တယ်ကောင်းသောစကားဆိုတော့ သူနဲ့ဆက်ရင်ပဲအပြစ်တွေနဲ့ရှင်ပြီးတော့ရှိမှကောင်းသောစကားရဲ့တရုပ်ကပေါ်မှာပါဘယ်လိုဟာတော့ကောင်းသောစကားဆိုတာနောဒုပ္ပါစိတာတဲ့မကောင်းပြောတာမဟုတ်ဘူးတဲ့ဒါတော့အနဝိဇ္ဇာကြာအပြစ်လဲကင်းတယ်ကြာကတော့လာမောဟဆိုင်တဲ့ကိလေသာကြီးပြစ်လဲကင်းတယ်အနနုဝေကြာကြဝိညာဏ ပညာရှိသူတော်ကောင်းတွေမစွတ်ဆွဲဘူးတဲ့အပြစ်မတင်ဘူးတဲ့အဲ့ဒီလိုစကားမျိုးပါပဲသုဘစိတ္တဆိုတာဣဒဘိခွေဘိခုသုဘစိတ္တယေဝဘာသတိနောဒုဘစိတ္တပထမသင်္ဃာ၄ချက်ထဲကပထမအချက်ဘိခုဤသာသနာတော်ကဘိက္ခုအမိကပုဂ္ဂိုလ်ဟာတကယ်ယဟန်ပဲဖြစ်ဖြစ် ယောဂီပဲဖြစ်ဖြစ်ပေါ့လေဒီသာသနာတော်မှာမြတ်စွာဘုရားဆုံးဆုံးမတဲ့အတိုင်းကျင့်သုံးနေတဲ့ပုဂ္ဂိုလ်ပေါ့သုပတိတမေဝဘာသတိတဲ့ကောင်းတဲ့စကားကိုသာပြောတယ်တဲ့နောဒုပ္ပစီတမကောင်းတဲ့စကားမပြောဓမ္မမေဝဘာသတိနောအဓမ္မနဲ့တရားသောစကားကိုသာပြောတယ်ပြောတယ်မတရားသောစကားကိုမပြောတဲ့တတုတိယအင်္ဂါပါ တိယယေဝဘာသတိနောအပိယဖြစ်ဖွယ်တာယာနာပြောဝယ်စကားကိုသာပြောတယ်မုန်းစရာစကားမပြောပါဘူးစัจ jaya ယောဘာသတိနောအာနောအဲစัจ jaya ယောဘာသတိနောအလိကံမှန်တဲ့စကားကိုသာပြောတယ်တဲ့ချွတ်ရွေးတဲ့စကားမပြောပါဘူးတဲ့ဒီခုတို့ဒီခုပြောခဲ့တဲ့အင်္ဂါ၄ရပ်နဲ့ပြည့်စုံတဲ့စကား အာသုပါစီတာဖြစ်ပြီးသုပါစီတာဆိုရင်ဒုပါစီတာမဟုတ်အနာဝဇအပြည့်ကင်းပြီးပညာရှိသူတော်ကောင်းတွေအကဲ့ရကလွတ်ပြီးတဲ့သုပါစီတာဝါကြကောင်းသောစကားအင်္ဂါတရားဓမ္မတရားတော်စကားဒုတိယအင်္ဂါရပိယဖြစ်ဖွယ်စကားတတိယအင်္ဂါစัจ जा အမှန်စကားအေးပါပါပဲအဲ့ဒါဒီတစ်ခုချင်းရှင်းပြပါမယ် စုပါစိတဆိုတာပါစုပါစိတဘာချဆိုတာပါဓမ္မဆိုတာပါပြည့်ရကျပြည့်ရဆိုတာပါစัจ जा ဆိုတာပါပေါ့အဲ့ဒီလေးမျိုးတွေကသူအချင်းချင်းမတက်အောင်လို့ပြန်တက်ပေးတဲ့ပိစုနာဘာချဆိုတာအလုံးကြီးကနားလည်ကြပါတယ်ခွန်ကြီးလည်းပဲဟောခဲ့ပါတယ်အဲ့ဒီလိုပိစုနာဘာချမျိုးမပြောဆိုဘဲနဲ့ကွဲပြားနေတဲ့ရှင်ရှင်စေဝါကွဲနေတဲ့ပုဂ္ဂိုလ်များကို ညီညွတ်အောင်ပေါ့လေညီညွတ်သူများလည်းပဲပူမူပြီးတော့ညီညွတ်သွားအောင်ပြောဆိုရှိသပ်ပြီးတဲ့စကားကိုကျန်ကများကရှိပါရှိတတ်ဒီလိုဆိုပါတယ်မြတ်စွာဘုရားဟာအဲ့ဒီလိုစကားမျိုးအများအားပြောနေရှိပါတယ်မြတ်စွာဘုရားရဲ့စကားကိုတကယ်လိုက်နာတဲ့ပုဂ္ဂိုလ်ကြီးလည်းပဲဒီတိုင်းပါပဲသုဝတိတဝါချဖြစ်ပါတယ်ပြီးသုနာဝါချရှောင်ရှားပြီးတော့ อืมဖောက်နေစကားကြီးဆိုရတယ်ပြီးတော့ဒုတိယအင်္ဂါဓမ္မဆိုတာသံဖပလာပအ ਨੇ စိတ်ပဲကင်းမဲ့တဲ့စကားဖြင့်ပေါ့အဲ့ဒီစကားဖြင့်ကိုမဆိုရဲနဲ့ရှောင်ရှားပြီးတော့ပေါ့လေအဖြစ်အဖြစ်အကြောင်းအရာမှန်ပြီးတော့သဘာဝမှန်ကိုပြောဆိုခြင်းဟာဓမ္မတရားတော်စကားဖြစ်ပါတယ် ဒီတော့တတိယအင်္ဂါရပိယရှစ်ဖွယ်စကားဆိုတာသုသဝါကျာပေါ့သုသဝါကျာဆိုတာဆေးရည်တဲ့စကားမောင်းမဲတဲ့စကားကျင်စဲတဲ့စကားပေါ့လေအဲ့ဒါတွေပါပဲစကားကြမ်းတွေပါပဲအဲ့လိုကြမ်းတဲ့စကားကိုမဆိုဘဲနဲ့ตายာပြေပြည့်ပြောတယ်နှစ်လိုပဲပြောဆိုတဲ့စကားမျိုးဟာဒါပိယဖြစ်ပွဲစကားလို့ဆိုပါတယ် အဲနောက်ဆုံးစัจ जा အမှန်စကားဆိုတာကမုသဘာဒပါလေလင်ပြောတဲ့စကားကိုမဆိုဘဲနဲ့ပြောရရှိလို့ရှိရင်အမှန်တိုင်းပါလေပြောတဲ့စကားဟာတိစ္ဆစကားပါပဲကျန်ကအစီတိုင်းကျင့်သုံးရင်ကျင့်သုံးတော့ကျင့်သုံးတဲ့ပုဂ္ဂိုလ်တွေမှာအကျိုးကျေးဇူးအမှန်ရှိနိုင်တဲ့အင်္ဂါရ၄ပါးနဲ့ပြည့်စုံတဲ့စကား ပြောဆိုတာကိုသိအရေးကြီးပါတယ်။ဘုန်းကြီးတို့မမပြည်ကမလာခင်တည်းကလွန်ခဲ့တဲ့နှစ်နှစ်ကျော်ကျော်တည်းကဒီ MS တရားလာပြဖို့ရာဒီကအလမ်နဲ့ဆက်သွယ်ပြီးတော့အာအစီအစဉ်တွေလုပ်ပါတယ်။မှာတော့ဘုန်းကြီးများအနေနဲ့ကအမျိုးမျိုးရင်းဆန်ပါတယ်။ဒါပေမဲ့လို့အကြောင်းအလျော်စွာနောက်ပိုင်းမှာမငင်းဆန်တိုက်တာနဲ့ဟောလို့ကတိပြုပြီးတော့ မှာလာရောက်ပြီးတော့ဓမ္မဂုဏ်ကြီးပြတဲ့အနေနဲ့ပါလေသီလဒေသနာနဲ့အကိုက်ကြီးစွေဆရာတော်ဆရာကြီးဩဝါဒအရယောဂီများတရားဆန္ဒပြဝအောင်ဆိုပြီးတော့အခုကြီးပြနေပါတယ်ဒါတော့ဓမ္မဂုဏ်ကြီးပြအနေနဲ့ဒီလာရောက်ပြီးတော့တရားပြရမှာဒီကယောဂီတွေတရားဟောခြင်းတရားပြခြင်းဆွေးနွေးခြင်းအစတွေပေါ့လေ ဆရာကြီးပြုလုပ်ပေးတာခုနအင်္ဂါလေးရနဲ့ပြည့်စုံတဲ့စုပါစိတဖြစ်မဖြစ်ဆိုတာပြည့်တတ်သေးပါပဲဒါဓမ္မကြီးနဲ့ပတ်သက်ပြီးတော့ပါဒီစကားရဆိုလို့ရှိရင်ဓမ္မရေးတာမကလောကကြီးမှာလည်းပဲအများအကျိုးရှိအောင်နီးညွန်နိုင်တဲ့အပြောကောင်းအဆိုကောင်း ပုဂ္ဂိုလ်များရဲ့ဟောပြောချက်ကိုလည်းပဲသုပါတိတာရဲ့မှာထည့်သွင်းနိုင်ပါတယ်။ဒီလိုတရားစာရည်လည်းအများကြီးတော့ရှိပါတယ်။အဲတော့ခုလိုဓမ္မဂုဏ်ကြီးပြတဲ့အနေနဲ့ဒီဟာယောဂီများကိုတရားဟောပြောကမ္မထမ်းတရားတွေပြနေတာ။ခုနသုပါတိတာဆိုတာဒုပါတိတာမဟုတ်ဘူး။အနာဝိကြအပြစ်ကင်းတယ်အပြစ်ကင်းတဲ့စကားလည်းဖြစ်တယ်။ ရည်ကင်းတယ်ဆိုလို့ရှိရင်လည်းပဲသုပသိတအလိုလိုဖြစ်တတ်တာပါပဲ။ဘာဖြစ်လို့လဲဆိုတော့မိမိရောသူတစ်ပါးပါတက်ရှင်တဲ့ကာလမှာလည်းပဲအကျိုးကျေးဇူးပြုနိုင်တယ်ဖြစ်ဖြစ်ရှင်နိုင်တယ်။ဒါတော့ကိုယ်လုံးစိတ်ထားတွေယဉ်ကျေးပြီးတော့အနည်းဆုံးတမတ်ဖို့ရသွားရင်အပယ်လေးပါးကအစပါပယ်လေးပါးကလွတ်မြောက်သွားနိုင်တယ်။ဒါကြောင့်ဒီစကားဟာအပြစ်ကင်းတာမဟုတ်လို့ စုပါရှိတာဖြစ်တယ်ဆိုတာပေါ့လေမြတ်စွာဘုရားရဲ့မိန့်ပါချက်အရာအမှန်ရှင်းပါတယ်ဒီတော့ပြစ်ကင်းတယ်ဆိုလို့ရှိရင်တကယ်မျက်မျက်တာတာစစ်စစ်တတ်တဲ့ပညာရှိသူတော်ကောင်းတွေရဲ့ကိရခံရတဲ့စကားမျိုးလားရှင်းဖို့တဲ့စကားမျိုးလားဆိုတာစစ်စစ်ဖို့ပါပဲတကယ်စကောင်းနှလုံးကောင်းနဲ့အာထုံနေကြတဲ့ယောဂီတွေရှိပါတယ် ဒီဌာနနဲ့ပတ်သက်တဲ့ကုညီအားပေးနေတဲ့ပုဂ္ဂိုလ်တွေရှိပါတယ်။ဒါတွေဟာတကယ်ကုသိုလ်လိုချင်လို့စိတ်ကောင်းနှလုံးကောင်းနဲ့လာရောက်ပြီးတော့စိတ်ဓာတ်ဖုံးရတိမှန်ကြီးတိုးရေးကိစ္စမှာကုညီအားပေးနေကြတာ။အဲ့တော့စစ်စစ်လိုက်လို့ရှိရင်ကောနာသုပါရှိတာလည်းပဲဖြစ်တယ်ဆိုတာအမှန်ရှင်းပါတယ်။ဓမ္မတရားတော်စကားဆိုတာလည်းပဲအမှန်ရှင်းပါတယ်။ ပြရဖြစ်ွယ်စကားစကားပြောတာကတော့ကြမ်းပြီမယ်လို့စေတနာကမကြမ်းဘူးဆိုလို့ရှိရင်ဖြစ်ွယ်စကားလို့ဆိုပါတယ်တချို့တချို့သူများနားဝယ်အောင်ပေါ့လေစကားတန်တာရှိပြီးတော့ပြောပြီမယ်လို့စေတနာကမဟာမှုဆိုလို့ရှိရင်အဲ့ဒီစကားဟာသုဘရှိတာတည်းမထည့်ပါဘူးစကားကပြည့်ပြည့် မပြောတတ်ပြီမယ်လို့အ ਨੇ ဒိပဲရှိတယ်အကျိုးရှိတယ်ဆိုလို့ရှိရင်တော့သုပါစိတာလည်းပါပါတယ်ဓမ္မလည်းလည်းပဲပါပါတယ်ပြီးတော့သစ္စာလည်းလည်းပဲအလိုလိုပါသွားတာပါပဲဒါလေးအဲ့ဒီအင်္ဂါ၄ရက်နဲ့ပြည့်စုံပြီဆိုရင်ဘုန်းကြီးကတော့အများကြိုက်ကြိုက်မကြိုက်ကြိုက်ဟောတဲ့အလီရှိခဲ့ပါတယ်အကြိုက်တက်တဲ့ကိုတော့ကြည့်ပြီးတော့မဟုတ် မဟောလိုပါဘူးမဟောလဲမဟောတတ်ပါဘူးမဟောလဲမဟောရပါဘူးတင့်တော်ပြီးတော့အကျိုးရှိတဲ့ဟာကိုပဲရွေးချယ်ပြီးတော့ဟောတယ်ဟောရပါတယ်ခုလည်းပဲဒီတိုင်းပါပဲတင့်တော်အကျိုးရှိတဲ့ဟာပဲရွေးချယ်ပြီးတော့ဟောနေတာပါပဲဒါတော့တင့်တော်ကျိုးရှိဒီကင်းတဲ့စကားကိုပြောလို့ရှိရင်ညွှန်ကြားလို့ရှိရင်တကယ်လူကောင်းလူကောင်းပညာရှိတွေအကဲ့ရဲ့လွတ်တယ်ဆိုတာပေါ့လေ အဲ့ဒါလောက်အမြတ်ရလို့ရှိရင်ဘုန်းကြီးကျင့်တတ်ပြီဒါလူရင်းပါပဲဘုန်းကြီးနေတဲ့ကဓမ္မအထူးယောဂီနဲ့တချို့ကြီးဥစားစားအထုတ်တဲ့ယောဂီပူယောဂီတွေနဲ့ပါတာပေါ့အဲ့ဒီပုဂ္ဂိုလ်တွေရဲ့အမှန်တည်းရေးသူအကျိုးရှိရေးအတွက်ကိုပဲရှိရှိပါပါတယ်အဲ့တော့သူတို့အမှန်လားရောက်တဲ့ပြီးတော့အကျိုးကျေးဇူးရှိဖို့အဓိကထားပြီးတော့ဆောင်ရွက်နေရတယ်ဆိုတာလည်းပဲနားလည်ဖို့ပါပဲ။ အဲ့ဒါလိုကင်တွယ်ရမှာတခါတခါလည်းပဲအကျိုးလေးတွေပြပြီးတော့မြင်မြင်သာသာနဲ့ကင်တွယ်ရတာမျိုးလည်းရှိတယ်တခါတခါလည်းပဲယောဂီရဲ့ကျွင်းချက်ကလေးတွေပေါ်ပြပြီးတော့ခက်တင်းတင်းလေးပေါ့လေတင်းတင်းမာမာလေးဒီလိုကင်တွယ်ရတာမျိုးလည်းရှိပါတယ်တချို့ယောဂီတွေဆိုလို့ရှိရင်ငုတ်နေတော့ပေါ်သွားအောင်လုပ်ရတာပေါ့လေဥပမာဖြင့်ယောဂ ကြောက်လို့ဆေးပေးရမှာဆေးကမထိတော့ယောဂကြွသေးတွေတိုက်ပြီးတော့ပေါ့လေအဲဒီတော့မှတခါဆေးတွေတိုက်ရတဲ့နည်းမျိုးတွေလည်းပဲလောက်ရတာလည်းရှိပါတယ်တချို့တချို့ယောဂီများလည်းထုတ်ပြီးတော့ဟောတဲ့နည်းရောနည်းနည်းခတ်နေနေခတ်တင်းတင်းလေးဟောတဲ့နည်းရောနည်းနည်းလေးလုံးအသုံးပြုရတာမျိုးလည်းရှိပါတယ်တခါတခါယောဂီကမကြိုက်ပေမဲ့လို့ယောဂီနဲ့ဆန့်ရင်နေတော့ဘုန်းကြီးကကျိုးရှိအောင် တင့်တော်တယ်လောက်ရတာဒီလည်းပဲအများကြီးရှိပါတယ်အဲတရားပြတဲ့ခါမှာရောတရားဟောတဲ့ခါမှာရောဒီတိုင်းပါဒါပေမဲ့လို့ဘုန်းကြီးမှာတော့ယောဂီတွေအပေါ်မှာမေတ္တာကရုဏာအပြည့်ရှိတယ်ဆိုတာတော့ကျုံသိတယ်နော်ဒီစကားအရဆိုလို့ရှိရင်ဘုန်းကြီးဟာအများချက်ကိုမလုပ်ဘူးကျိုးရှိပြီးတော့တင့်တော်တာလုပ်တယ်ဆိုတာပြိတ္တနာလည်းပါပါပြီအများချက်ဆိုတာကတော့ဖရာတော်မှအများချက်မရပါဘူး ဒီအနေပတ်သက်ပြီးတော့ဝိတုကြောင့်လေးနည်းနည်းထုတ်ထင်လာတစ်ချိန်မှာအတုလဆိုတဲ့တရားတော်ကမြတ်စွာဘုရားထာမောရောက်သွားပါတယ်။ပကိစ္စရောက်လာတယ်လို့မြတ်စွာဘုရားမေးတဲ့အခါတရားနာဖို့လာတဲ့အကြောင်းဒီကမြတ်စွာဘုရားကတရားကိုနာခဲ့ရပါလားလို့ပြီးတော်မူပါတယ်။ဒီတော့တုလတကာကမမဘုရားတဲ့ဒီပြီးတော့အရှင်ယောရကြီးသွားတာအရှင်ယောရကစကားမပြောဘူးတဲ့တရားမဟုတ်ဘူးတဲ့ စိတ်ဆိုးပြီးတော့တခါရှင်သာရိပုတ္တရာကြီးသွားပါတယ်တဲ့သာရိပုတ္တရာကြီးရောက်တော့သာရိပုတ္တရာဉာဏ်ကြီးတော့တမနာလေးနဲ့တဲ့အဘိဓမ္မာတရားတွေဟောလိုက်တာအကြာကြီးလဲဒါနဲ့စိတ်ဆိုးပြီးတော့တခါထလာခဲ့ပြန်ရောတခါအရှင်နန္ဒအာနန္ဒာကြီးသွားပြန်ရောရှင်အာနန္ဒာကတော့ရှင်ဒီဝဒကမဟောလို့စိတ်ဆိုးတယ် ရှင်သာရိပုတ္တရာကိုလိုမြတ်ကြီးကတော့တရားအရှင်ကြီးဟောလို့စိတ်ထိုးတယ်ဆိုတော့သူကအတိုက်အတာနဲ့ဟောလိုက်တယ်။တိုက်အတာနဲ့ဟောပြန်တော့လည်းပဲဒီတွေကစိတ်ထိုးပြန်ရောတဲ့။တရားဒီလောက်ကကတတပေါ်လေဒီမှာဖြစ်ဖြစ်ချုပ်ချုပ်တိုက်တာနဲ့ဟောရမလားဆိုပြီးတော့အလုံးကြရှိပြီးတော့ထပြန်ပြန်ရော။တရားကစီနေတယ်လို့ဆိုမှာပေါ့လေ။တကယ်တော့လည်းမဟုတ်ပါဘူးလားသူစိတ်ထဲမှာထင်သွားတာ။အဲနောက်ဆုံးဘုရားစီရောက်တဲ့ခါကျတော့ဘုရားကိုအဲ့ဒီအကြောင်းကြီးလျှောက်ပြတော့ ဟာငါတရားလည်းပဲဒီလိုပဲအပြစ်တင်ရတာပဲဒီလိုမကြိုက်လို့ရှိရင်အပြစ်တင်တယ်ဆိုတာကမ္ဘာဓမ္မရာကြီးပဲတဲ့သူတို့ကြိုက်တာမကြိုက်တာလုံရင်မဟုတ်ဘူးအကျိုးရှိပြီးတော့တင့်တော်လာတာအခြေအနေကြည့်ပြီးတော့ဟောရတာပဲတဲ့ဒီကဲ့ရဲ့ရှင်းဖို့ဆိုတာမကင်းသောတဲ့အရာပဲမြတ်စွာဘုရားကရှိဟောပါတယ်ဒီပြန်ဟောတဲ့အချက်ကလေးတွေရှိပါသေးတယ်အများကြီးပဲအဲ့ဒါနဲ့စပြီးတော့ဘုန်းကြီးကကျန်ကန်နဲ့ကျန်ကန်ဆိုမိတ်တဲ့ အကြောင်းအရာလေးခုသတိရပါတယ်အဲဒီအကြောင်းအရာတော့အခြားမဟုတ်ပါဘူးဒီမွေးဖွားလာတဲ့ပုဂ္ဂိုလ်မှာပေါ့ပြောเสียရှိလို့ရှိရင်ပြောရတော့မှာပဲအဲ့လိုပြောတဲ့အခါမှာရှားမှာဓာတ်တတ်ထားလို့ရှိရင်ကိုယ်မှလည်းပဲကုသိုလ်မဖြစ်ကုသိုလ်တွေကိုလည်းပဲဖြတ်တော့ပြရရောက်ပြီးတော့သူများလည်းမတက်တာဘူးတဲ့ အဲ့ဒီရှားမှာဓာတ်တထားရဲ့အဖြစ်မျိုးကိုတော့ရှောင်ရမယ်ဆိုတဲ့အချက်ကလေးခွင့်အများနဲ့သိရပါတယ်။အဲ့ဒီလိုရှားကြမ်းလို့ရှားမှာဓာတ်တထားလို့ဖြစ်လို့တက်ကြည်တဲ့ကာလမှာလည်းပဲနှုတ်တော့ဒုက္ခရောက်တာကြီးအများကြီးရှိတာပဲ။ပြီးတော့ဘဝတစ်လျှောက်မှာလည်းပဲဆင်းရဲဒုက္ခကြီးအများကြီးရောက်တာပဲ။ဒါကြောင့်သူဝတိကစကားမျိုးပြောတဲ့ပုဂ္ဂိုလ်ကရှားမှာဓာတ်တထားတာဖြစ်တော့အဲ့ဒီဓာတ်ကသူ့ကိုခုတ်တော်တာပဲ။အမြဲချောင်းလုံးဆင်းရဲဒုက္ခတွေရောက်တယ်လို့ဒါပြောလို့တာပါ။ ပြီးတော့ပြောပြရှိလို့ရှိရင်လည်းပဲဖြည်းဖြည်းသာသာအကျိုးရှိတဲ့မြင်မြင်သာသာပေါ့ဖြစ်ဖွယ်ရစကားတွေပြောရပါတယ်အဲလိုပြောလို့ရှိရင်ရှာမှာသာအမှုန်မွားတွေကိုဆွဲယူနိုင်တဲ့မကနစ်ပေါ့လေအကောင်းတဲ့တန်လိုက်တတ်ပေါ့လေတန်လိုက်တတ်ရှိဖို့အရေးကြီးပါတယ်ဒီအနေပတ်သက်ပြီးတော့ဘုရားဝတ္ထုကြောင့်လေးတစ်ခုအမြဲတည်းရပြီးတော့အမြဲတမ်းလည်းပဲနှလုံးသွင်းပါတယ်ဆရာ ဘုရားလောင်းဘယင်တစ်ပါးဒီဘယင်ဟာမိမိရဲ့မေတော်ကအမှန်တည်းဒေါသကြီးကျန်လေးကျန်တာလေသူများငောင်ငန်းဆဲကြီးပေါ့လေဒီလိုလုပ်တယ်မျိုးမျိုးပဲဘုရားလောင်းကသုံးပါတယ်မရဘူးနီးမျိုးမျိုးနဲ့လည်းပဲအဲသုံးပါတယ်ပေါ့မရဘူးအဲနောက်ဆုံးဘယင်ဥယျာဉ်ထွက်တဲ့အခါခကြီးအကြားမှာပေါ့တိတိတူခေါ်တဲ့အကောင်ကညီတော်တော့ အဲ့ဒီငှက်ရတာအမှန်နားကြပြစ်ကတ်တယ်နားလည်းဆိုးရတယ်อืมလမ်းလျှောက်သွားတဲ့ပုဂ္ဂိုလ်တွေဟာနားပိတ်ထားရလောက်အောင်ပေါ့လေအမှန်ကျမ်းတာကိုတည်ဆိုးတဲ့ငှက်ပဲဆိုတာပေါ့အကောင်လေးကတော့လှလာပဲအသားကတော့အမှန်ဆိုးရတယ်နောက်ဥယျာဉ်ထဲရောက်လို့ပန်းပင်တွေတစ်ပင်တွေဟိုဒီလိုက်ပြီးတော့ကြည့်တဲ့အခါဥဩငှက်ညီတာကြတော့အမလီဩလေးအသာချိုးလိုက်တာဒီတန်လေးကြားရတာ စိတ်ချမ်းသာလိုက်တာပေါ့လေကိုယ်အောင်နှစ်ကလေးကိုအများကဝင်ပြီးတော့ချီးကျူးကြတယ်တဲ့ဟွန်းစက်တော်ရပြီမိခင်တော့ဆုံးမရအောင်ပါပဲဆိုတာပေါ့လေအလောင်းတော်ဘုရင်ကမှတ်သားပြီးတော့မေတော်ကိုပြောတယ်မေတော်မေတော်အမြင်ပဲနားမှာတိတိလူနဲ့ကအတန်ဆိုးွားတော့လူဒီနာပိတာကြားရလားခင်ကလေးကလှပြီမယ်လို့အတန်ကဆိုးတော့အများကမရှင်းဘူးကြဘူးတဲ့။ဘိုးငဲ့ဟာ မဲနဲ့အပင်ဆိုးပေမဲ့လို့သူ့အတန်လေးကตาရချူအေးတယ်ဒီအချက်ကလေးကိုယူပြီးတော့အများနဲ့ဆက်ဆံပြောဆိုတဲ့အခါမျိုးမှာဒေါ်သာမကြီးမကြမ်းတမ်းမဲနဲ့ချူချူတာတာနဲ့ပေါ့လေဆက်ဆံဖို့ကောင်းတယ်ဆိုအဲ့လိုဆိုမှလိုက်တဲ့အခါမှာမေတော်လည်းပဲရှောင်ကျင်ပြီးတော့ကောင်းသွားတယ်လို့ဆိုပါတယ်အဲ့ဒီဝိတုကြောင့်လေခွန်ကြီးကသဘောပေါက်နားလည်ထားတော့အမြဲတမ်းစကားပြောတဲ့အခါမှာပဲဖြစ်ဖြစ်တရားဟောတဲ့အခါမှာပဲဖြစ်ဖြစ် တရားပြတဲ့ခါမှာပဲဖြစ်ဖြစ်တတ်နိုင်ဆုံးပေါ့လေထိမ့်ချုပ်ပြီးတော့လက်ကိအတုံးချလေးရှိပါတယ်ချိန်ကြပါချိန်နေတော့လွန်တော့ပါပြီအဲ့တော့ဒီနေ့သုဘတိတဝါကျဆိုတာအင်္ဂလိပ်ရနဲ့ပြည့်စုံတဲ့စကားပဲဆိုတဲ့အကြောင်းဒီနေ့ဖြည့်ရှင်းပြပေးပါမယ်ဒီတိုင်းပဲပြိတ္တတန်နိုင်နေတဲ့ရှင်တုံးနိုင်ကြလို့နောက်ဆုံးညွန်နာတော်ရဲ့ချုပ်ညာဖြစ်တဲ့နေပါကိုယ်တိုင်ဆက်ရောက်မြင်မှပြနိုင်ကြပါစေလို့စိတ်တိုင်းတရားသိနေပါတယ်